ခန်းကြီး20အငယ်1မှ4ထိုနောက်မှမောဘအမျိုးသားနှင့်အာမုန်အမျိုးသားတို့သည် အေရုံအမျိုးသားအချို့နှင့်တကွယောရှဖတ်ကိုစစ်တိုက်မည်ဟုခြိလာကြ၏အိုင်ကြီးတစ်ဖက် အေဒုံပြည်ဘက်က များစွာသောအလုံးရင်ချီလာ၍အင်ဂေဒီအမည်ရှိသော ဟာဇတ်ဇုံတမာမြို့မှရှိကြပါသည်ဟုယောရှဖတ်အားကြားလျှောက်လင်ယောရှဖတ်သည်ကြောက်၍သာရဘုရားကို ရှာခြင်းငှာသဘောချလျက် အစာရှောင်ရာအချိန်ကိုယုဒပြည်တရှောက်လုံး၌ကြော်ငြာစေတော်မူ၏။ယုဒလူတို့သည်ထာဝရဘုရားကိုဆုတောင်းမည်ဟုစုဝေး၍ထာဝရဘုရားကို ရှာအံ့သောငှါယုဒမြို့ရှိသမျှမှထွက်လာကြ၏။5ယောရှဖတ်သည်ဗိမာန်တော်တန်တိုင်းသစ်ရှေ့၊ယုဒပြည်သူ၊ယေရုရှလင်မြို့သားစည်းဝေးရာပရိသတ်အလယ်၌ရပ်လျက်၊ဘိုးဘေးတို့၏ဘုရားသခင်ထာဝရဘုရား၊ ကိုယ်တော်သည်ကောင်းကင်ဘုံ၏အရှင်ဘုရားသခင်ဖြစ်တော်မူသည်မဟုတ်လော။တပါးအမျိုးသားနေရာတိုင်းနိုင်ငံရှိသမျှတို့ကိုအစိုးရတော်မူသည်မဟုတ်လော။အဘယ်သူမျှမဆီးတားနိုင်အောင်ခွန်အားတန်ခိုးကြီးတော်မူသည်မဟုတ်လော။ဤပြည်၌နေဘူးသောသူတို့ကိုကိုယ်တော်၏လူဣသရေလအမျိုးရှေ့မှာနှင်ထုတ်၍၊ကိုယ်တော်အဆွေအာဗြဟံ၏သားမြေးတို့အားဤပြည်ကိုအစဉ်ပေးတော်မူသောအကျွန်ုပ်တို့၏ဘုရားသခင်ဖြစ်တော်မူသည်မဟုတ်လော သူတို့သည် နေရာကျ၍နာမတော်အဘို့ တန်ရှင်းရာဌာနတော်ကိုတိဆောက်ကြသောအခါအကျွန်ုပ်တို့အပေါ်မှာဒံဘေးဒဏ်ခတ်ခြင်းဘေးကာလနာဘေးမွတ်သိခြင်းဘေးသုံးတစ်ခုရောက်၍နာမတော်ဖြင့်သမုတ်သောဤအိမ်တော်အထံတော်သို့အကျွန်ုပ်တို့သည် ချင်းကပ်၍ဆင်းရဲဒုက္ခကြောင့်အော်ဟစ်ကြသောအခါနားထောင်၍ကဲမတော်မူပါဟုလျှောက်ထားကြပါပြီယခုတွင်ဣဒရလအမျိုးသားတို့သည်အေဂုရုပြည်မှထွက်လာသောအခါတိုက်ရသောအခွင့်ကိုပေးတော်မမူ လွှဲဆောင်၍မဖြစ်စည်းဘဲထားခဲ့သောအာမုန်အမျိုးသားမောဘအမျိုးသားဇိရတောင်သားတို့သည်အကျွန်ုပ်တို့အားအပိုင်ပေးတော်မူသော အမွေခံရမြေတဲကအကျွန်ုပ်တို့ကိုနှင်ထုတ်ခြင်းဟံလာ၍အဘယ်သို့ကျေးဇူးဆကြပါသည်ကိုကြည့်ရှုတော်မူပါအိုကျွန်ုပ်တို့ဖျားသခင်သူတို့ကို မစီရင်ဘဲနေတော်မူမည်လောအကျွန်ုပ်တို့ကို တိုက်အံ့သောငါလာသောဤအလုံးရင်းကိုအကျွန်ုပ်တို့သည် စီတာခြင်းဟာမတတ်နိုင်ပါအဘယ်သို့ ပြုရမည်ကို မသိပါ ကိုတော့ကိုသာမျှော်ကြည့်လျက်နေကြပါသည်ဟုဆုတောင်း၍ယူရလူအပေါင်းတို့သည်တာမယာသူငယ်တို့နှင့်တကွသာရဖျားရှိတော်၌ရပ်နေကြ၏အငယ်၁၄မှ၁၉ထိုအခါပရိသတ်လည်း၌ရှိသော လေဝိအမျိုး အာတအနွယ်မတ္တနိယေယေလဘေနယ ဇာခရီတို့မှဆင်းသက်သောယဟာဇေလအပေါ်သို့ထာဝရဘုရား၏ဝိညာဉ်တော်သည်တက်ရောက်၍ထိုသူက အိုယောရှပတ်မင်းကြီးနှင့်ယူဒပြည်သူယေရုရှလင်မြို့သားအပေါင်းတို့နားထောင်ကြလော့ဟာဝရဘုရားမိန်တော်မူသည်ကားထိုအလုံးရင်းကြီးကြောင့်မကြောက်ကြနှင့်စိတ်မပြတ်ကြနှင့်စစ်မှုသည်တင်တို့တာမဟုတ်ဘုရားသခင်တာဖြစ်၏။နက်ဖြန်နေ့သူတို့ရှိရာသို့ခြီသွားကြလော့ သူတို့သည်ဇိဆန်မြို့သို့တက်ရလမ်းဖြင့်လာကြစဉ်ယေရွှေလတောဆနာဂျိုင်းဝမှတင်တို့တွေ့ကြလိမ့်မည်တို့ရတွင်အိုယူဒပြည်သူယေရုရှလင်မြို့သားတို့တင်တို့သည်စစ်တိုက်เสียအကြောင်းမရှိသည်ဖြစ်၍တီကြီးစွာမတ်တန်နေလျက်အရဖျားကေတင်တော်မူခြင်းကျေးဇူးကိုကြည့်ရှုကြလောမကြောက်ကြနှင့်စိတ်မပြတ်ကြနှင့်내ပြန်နေခြီသွားကြလော ထာဝရဘုရားသည်သင်တို့နှင့်အတူရှိတော်မူလိမ့်မည်ဟုမြွက်ဆို၏။ယောရှဖတ်သည် မြေပေါ်မှဥချ၍ယုဒပြည်သူယေရုရှလင်မြို့သားအပေါင်းတို့သည်ဒါဝရဘုရားရှေ့တော်၌ပြတ်ဝတ်လျက်ဒါဝရဘုရားကိုကိုးကွယ်ကြ၏။လေဝိအမျိုးကောဟန်အနွယ်သားနှင့်ကောရန်အနွယ်သားတို့သည်ဣတရေလအမျိုး၏ဘုရားသခင်ဒါဝရဘုရားကိုကျေသောအတန်နှင့်ချီးမွမ်းခြင်းဟံရည်နေကြ၏။အငယ်20မှ 34နေပြန်နနစ်စိုးစိုးထ၍တေကိုတုံးသို့ထွက်သွားကြ၏သွားကြစဉ်တွင်ယောရှဖတ်သည်ရပ်၍အိုယူဒပြည်သူယေရုရှလင်မြို့သားတို့နားထောင်ကြလော့သင်တို့၏ဘုရားသခင်ကိုယုံကြည်ကြလော့တို့ပြုလင်တည်ကြည်ကြလိမ့်မည်ပရောဖက်တော်တို့ကိုယုံကြည်ကြလော့တို့ပြုလင် အောင်မြင်ကြလိမ့်မည်ဟု မိန့်တော်မူ၏လူများနှင့် တိုင်ပင်ပြီးမှဒါဝရဘုရား၏ဂုဏတော်သည်အစဉ်မြဲတည်သောကြောင့် ဂုံကျေးဇူးတော်ကိုချီးမွမ်းကြလော့ဟုတက်ရှိမှချီးတွားလျက်တန်ရှင်းခြင်းအတရေကိုချီးမွမ်းရသောတည်ခြင်းတဲ့တို့ကိုဒါရဘုရားအဖို့ခံထားတော်မူ၏ ထိုသူတို့သည်ချီးမွမ်းရာသီချင်းကိုဆိုစပြုကြသောအခါ၊ယုဒပြည်ကိုတိုက်အံ့သောငှါလာသောစိဒတောင်သားတို့ကိုအမ္မုန်အမျိုးသား၊မောဘအမျိုးသားတို့တဘက်၌ထာဝရဘုရားချောင်းမြောင်းစေတော်မူသဖြင့်၊အမ္မုန်အမျိုးသား၊မောဘအမျိုးသားတို့သည် အထိအခိုက်ခံရသောကြောင့်၊တဖန်စိဒတောင်သားတို့ကိုသုတ်သင်ပယ်ရှင်းခြင်းငှါလှန်၍တိုက်သဖြင့်၊အကုန်အစင်သတ်ပြီးမှတယောက်ကိုတယောက်တိုက်ခိုက်၍ ပျက်စီးခြင်းသို့ရောက်ကြ၏ယုဒလူတို့သည်တော၌ရှိသောကင်းမျောစဉ်သို့ရောက်၍ထိုအလုံးချင်းကို ကြည့်ရှုသောအခါထိုလူအပေါင်းတို့သည်တယောက်မျှမလွတ်မြေပေါ်မှလဲသောအသေးကောင်ဖြစ်ကြ၏ယောရှပတ်နှင့်သူ၏လူတို့သည်ရန်သူတို့ဥစ္စာကိုလူယူခြင်းဟံလာကြသောအခါအသေးကောင်တို့၌များစွာသောဥစ္စာ အဖိုးထိုက်သောတစားတို့ကိုတွေ့သည်ဖြင့်ထမ်း၍မတော်နိုင်အောင်ချွတ်ယူကြ၏လက်ရဥစ္စာအလွန်များသောကြောင့် သုံးရက်ပတ်လုံးလူယူထုတ်ထားလျက်နေကြ၏ဇုတ်ထနေ့တွင်ဘာရခတ်ကျိုင်း၌စည်းဝေး၍သာရဘုရားကိုကောင်းချီးပေးကြ၏ထိုကြောင့်ယနေ့တိုင်အောင် ထိုအရက်သည်ပါရခချိုင့်ဟူ၍တွင်သည်ထိုအခါသူတို့သည်ရန်သူတို့အပေါ်မှာဝမ်းမြောက်သောအခွင့်ကိုသာရဖျားပေးတော်မူသောကြောင့်ယောရှဖတ်သည်ရှေးဥစွာကြွ၍ယူဒပြည်သူယေရုရှလင်သားအပေါင်းတို့သည်ဝမ်းမြောက်သောစိတ်နှင့်ယေရုရှလင်မြို့သို့ပြန်သွား၍စောင်းတရောတဘိုးကိုတီးမှုတ်လျက်ယေရုရှလင်မြို့ဗိမာန်တော်သို့ ရောက်လာကြ၏။ထာဝရဘုရားသည်ဣတရေလအမျိုး၏ရန်သူတို့ကိုတိုက်တော်မူကြောင်းကိုအခြားတိုင်းနိုင်ငံသားရှိသမျှတို့သည်ကြား၍ဘုရားသခင်ကိုကြောက်ရွံ့ကြ၏။ထိုတို့ဘုရားသခင်သည်အရရ၌ငြိမ်ဝတ်သောအခွင့်ကို ပေးတော်မူသောကြောင့်ယောရှဖတ်၏နိုင်ငံတော်သည်တာယာ၏ယောရှဖတ်သည်အသက်35နှစ်ရှိသောနန်းထိုင်၍25နှစ်ပတ်လုံးယေရုရှလင်မြို့မှနေလျက်ယူရပီကိုစိုးစံလေ၏မေတော်ကရှိလခိသမီး ။အဇုဘအမည်ရှိ၏။ထိုမင်းသည်ခမည်းတော်အာသလိုက်သောလမ်းကိုမလွှဲ၊အကုန်အစင်လိုက်၍၊ထာဝရဘုရားရှေ့တော်၌ဖြောင့်မတ်သောအကျင့်ကိုသာကျင့်၏။ သို့ရာတွင်မြင့်သောအရပ်တို့ကိုမပယ်ရှား၊လူများတို့သည်ဘိုးဘေးတို့၏ဘုရားသခင်ကိုဆည်းကပ်ခြင်းငှါသဘောမချဘဲနေကြသေး၏။ယောရှဖတ်ပြုမူသောအမှုအရာကြွင်းလေသမျှအစအဆုံးတို့သည်ဣသရေလရာဇဝင်နှင့်ဆက်၍ဟာနန်သားယေဟုစီရင်သောစာ၌ရေးထားလျက်ရှိ၏။35နောက်တဖန်ယုဒရှင်ဘုရင်ယောရှဖတ်သည် တာရှုမြို့သို့သွားရသောသင်္ဘောတို့ကိုတီလုပ်ခြင်းငှါအလွန်အဓမ္မအမှုကိုပြုသောဣသရေလရှင်ဘုရင်အာဂဇိနှင့် ပေါင်းဘော်ပြီးလျှင်၊ထိုသင်္ဘောတို့ကိုဧဇယုန်ဂါဗာမြို့မှာတည်လုပ်ကြ၏။ထိုအခါမရေရှမြို့သူဒေါတဝသားဧလျေဇက၊မင်းကြီးသည်အာဂဇိနှင့် ပေါင်းဘော်သောကြောင့်၊ထာဝရဘုရားသည်မင်းကြီးပြုသောအမှုကိုဖျက်တော်မူပြီဟုယောရှဖတ်တဘက်၌ဟောသည်နှင့်အညီ ထိုသင်္ဘောတို့သည်တာရှုမြို့သို့မသွားနိုင်အောင်ကျိုးပဲ့ကြ၏။